အခန်းကြီး73အငယ်1မှ16ရှောလူသည်တနှစ်ကျော်နှစ်နှစ်ခန့်လောက်ဣဒရေလအမျိုး၌မင်းပြုပြီးမှဣဒရေလအမျိုးသား3000တို့ကိုရွေးကောက်ပြီးလင် ကိုယ်တိုင်နေသော မိမမျိုးနှင့်ဘေတလတ်တောင်ပေါ်မှလူ2000ဘေယမင်ခရိုင်ဂိဘာမျိုးယောနသန်ထံမှ1000ကိုထား၍အခြားသောသူတို့ကိုမိမိတို့အတီးအီးနေရာရက်သို့လွှတ်လိုက်လေ၏ ။ယောနသန်သည်ဂိဗာမြို့၌ရှိသောဖိလိတ္တိတပ်ကိုလုပ်ကြံသဖြင့်၊ဖိလိတ္တိလူတို့သည်သိတင်းကြားကြ၏။ရှောလုကလည်း၊မြစ်တဘက်၌နေသောသူတို့သည်ကြားသိစေဟု တပြည်လုံးတံပိုးမှုတ်စေ၏။ရှောလုသည်ဖိလိတ္တိတပ်ကိုလုပ်ကြံကြောင်းနှင့်၊ဖိလိတ္တိလူတို့သည်ဣသရေလလူတို့ကိုရွံရှာကြောင်းကိုဣသရေလအမျိုးသားအပေါင်းတို့သည်ကြားသိ၍၊လူများတို့သည်ရှောလုနောက် ဂိလဂါလမြို့၌စီဝေးကြ၏ဖိလိတိလူတို့သည်လည်းဤဒေလမျိုးသားတို့ကိုစစ်တိုက်ခြင်းငှာယထာ3000နှင့်မြင်း6000ကို၎င်းသမုတ်တရားသဲလုံးနှင့်အမျှရှိသော လူများကို၎င်းစုဝေးစေပြီးလျှင်စစ်ချီဘေတဝင်မြို့အရှိမိမ့်မတ်မြို့၌တက်ချကြ၏ဤဒေလအမျိုးသားတို့သည် အလွန်ဆင်းရဲခံရသဖြင့်မိမိတို့ကျင်းမြောင်းလျက်ရှိသည်ကိုသိမြင်သောအခါဥမင်တောအုံကြောက်ကြား တောင်ထိပ်မြေတွင်းတို့၌ပုန်းရှောင်၍နေကြ၏ယော်ဒန်မြစ်တစ်ဖက်၌နေသောသူအချို့တို့သည်ကူးပြန်၍ဂတ်ပြည်ဂိလပြည်သို့တွားကြ၏ရှောလူသည်ဂိလဂါလမြို့၌နေသေး၍လူအပေါင်းတို့သည် သူ့နောက်၌တုန်လှုပ်လျက်ရှိကြ၏ရှမွေလချင်းချက်သည့်အတွင်ရှောလူသည်ခုနှစ်ရက်ငတ်နေ၍ရှမွေလသည်ဂိလဂါလမြို့သို့မရောက်လူများတို့လည်းထွက်ပြေးကြ၏ ရှောလူကလည်းမိရှုရရစ်နှင့် မိတ္တဟာယပူဇော်တကာတို့ကိုငါထံသို့ယူခဲ့ကြဟုဆိုသည်ဖြင့်မိရှုရရစ်ကိုပူဇော်လေ၏မိရှုရရစ်ပူဇော်ခြင်းအမှုပြီးသည့်အဆုံး၌ရှမွေလသည် လာ၏ရှောလူသည်ကောင်းချီးပေး၍ခရီးဥချိုပြုခြင်းဟံထွက်သွားလျင်ရှမွေလကတင်းသည်အဘယ်သို့ပြုသည်နည်းဟုမေးတော်ရှောလူက လူများတို့သည်အကျွန်ုပ်ထံမှထွက်ပြေးကြောင်း ကိုယ်တော်သည်ချိန်ချက်သောအချိန်၌မရောက်ကြောင်းဖိလိတိလူတို့သည် မိမ့်မတ်မြို့၌စီဝေးချောင်းများကိုတိမြင်သောအခါဖိလိတိလူတို့သည်ငါရှိရာဂိလဂါလမြို့သို့စစ်ချီကြလိမ့်မည်။ဒါရဘုရားကိုငါမတောင်းပန်သေးဟုအကျွန်ုပ်အောက်မေ့သဖြင့်ကိုကိုအနိုင်ပြု၍မိရှို့ရာရစ်ကို ပူဇော်မိပြီဟု ပြန်ပြော၏။ရှမွေလကလည်းတင်းသည်မှားပြီး သင်ဘုရားသခင်သာရဘုရားထားတော်မူသောပညာတရားကို မဆောင်ပါတကားစောင့်မိလင်သာရဘုရားသည်ဣဒရေလအမျိုး၌သင်၏အာဏာကိုယခုမှစ၍အစဉ်အမြဲတည်စေတော်မူပြီယခုမူကားသင်၏အာဏာမတည်ရဟာရဘုရားသည်စိတ်နှလုံးတော်နှင့်ညီညွတ်သောသူကိုရှာတော်မူ၏ထိုသူသည်လူမျိုးတော်အပေါ်မှာမင်းဖြစ်စေခြင်းကသာရဘုရားမိန်တော်မူပြီအကြောင်းမူကားသင်သည်သာရဘုရား မှားထားတော်မူသည့်အတိုင်းမကျင့်ဟုရှောလူအားဆိုပြီးလျှင်ထ၍ဂိလကလမြို့မှဗေယမင်ခရိုင်ဂိဘာမြို့သို့တွားလေ၏ရှောလူသည်မိမိ၌ရှိသောလူတို့ကို ရေတွက်၍600ခန့်မျှရှိ၏သူနှင့်သားတော်ယောနသန်သူတို့၌ရှိသော လူအပေါင်းတို့သည်ဗေယမင်ခရိုင်ဂိဘာမြို့တွင် နေကြ၏ဖိလိတိလူတို့သည် မိမ့်မတ်မြို့တွင်တက်ချကြ၏ အငယ်16မှ23လူယူသောတပ်သုံးတပ်တို့သည်ဖိလိတိတပ်မှတဲကထွက်၍တဒတ်သည်ယောလပြည်အောဖရမြို့လမ်းသို့လိုက်၏တဒတ်သည်ဖေတောရုမြို့လမ်းသို့လိုက်၏တဒတ်သည်တောဘက်မှဈေးပိုင်းကျိုင်းကို မျက်နှာပြုသောပြည်စွန်းလမ်းသို့လိုက်၏ဖိလိတိလူတို့ကဟေပြဲလူတို့သည်ဒါလန်တို့ကို မလုစေနှင့်ဟုစီရင်မြဲရှိသောကြောင့်ဤတွေလပြည်တလျှောက်လုံးတွင် ပဘဲတယောက်မျှမရှိဣဒရေလလူအပေါင်းတို့သည်ထွန်သွားပေါတူးပစိန်တယွင်းကိုထက်စေခြင်းငှာဖိလိတိလူတို့ရှိရာသို့တွားရကြ၏နောက်တဖန်ထွန်သွားပေါတူးသုံးခွခရင်ပစိန်ထိုးတန်ကျွန်တုံးလျက်ရှိကြ၏တို့ဖြစ်၍စစ်တရာကာလရှောလူနှင့်သားတော်ယောနသန်မှတပါအဘဲသူ၌မျှဓာလှံမရှိ တဖန်ဖိလိတိတပ်သားတို့သည်မိတ်မတ်မြို့လမ်းဝသို့ထွက်၍နေကြစဉ်တွင်